1980ခုနှစ်ကောဇာတက္ကရာ1388ခုနှစ်ပစုံလနေ့ကျော်3ရက်ခရစ်နှစ်2016မေလ24ရက်အင်္ဂါနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုန်ဘေးမြို့ဓမ္မန္တဝိဟာရပြောင်းတဲ့ ကျွမင်းဝန်ဆရာတော်ဤခொနရဲ့အချိန်ပြည့်တရားစံပွဲမှာမာသတိပဋ္ဌာန်ဝိပဿနာတရားကိုလာရောက်ပြီးတော့ရှုမှတ်ပွားများအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကစင်ရဲ့ကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတော် တရားတော်လေးစေပြေစေပြုတာတရားကျင့်စရာဒီတရားတော်ကိုစင်ရင်ကင်းစင်တတိထံကျင့်စဉ်တရားတော်လို့အမည်လေးပေးတာတကယ်ဟောကြားမဲ့တရားတော်ကတော့တတိဌာနသုတ်တံတရားပဲဒီတတိဌာနသုတ်တံတရားတော်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအစာပိုင်းအလယ်ပိုင်းအဆုံးပိုင်း အပိုင်း၃ပိုင်းကွဲပြီးတော့အစာပိုင်းကိုရောဖြင့်ရနိုင်တဲ့အကျိုးတရားတွေကိုကြီးညာပြီးတော့မြတ်စွာဘုရားဟောတယ်။အလယ်ပိုင်းကိုတော့ဖြင့်ကျင့်စဉ်တွေကိုမြတ်စွာဘုရားဟောပြီးတော့အဆုံးပိုင်းမှာတော့ဖြင့်ဝန်ခံချက်ပြီးပြီးတော့ဟောတော်မူတယ်။အဲဒီအပိုင်း၃ပိုင်းကိုဘုန်းကြီးမနေ့ပိုင်းမှာ အလယ်ပိုင်းဖြစ်တဲ့ကျင့်စဉ်တရားတွေကိုဘုရားဟောကြားပေးနေပါမာသရိပ္ပဝိပဿနာတရားအားထုတ်ကြတဲ့ပုဂ္ဂိုလ်တွေနောက်ဆုံးဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့ကြည့်အောင်ရမတော်တောင်းမှတတိပဌာန်တရားရှုမှတ်အားထုတ်ပုံကိုပြည့်ပြည့်စုံစုံလေးနားလည်သဘောပေါက်သွားစေချင်ပါတယ် အဲဒီလိုနားလည်သဘောပေါက်သွားပြီဆိုရင်မိမိရဲ့အိမ်မှာဖြစ်စေခြားစိတ်နေရာနေရာမှာဖြစ်စေအချိန်ရတိုင်းအချိန်ရတိုင်းဒီတိဋ္ဌာန်တရားတွေကိုကျင့်ကြံပေါ်ညာအထုတ်သွားလို့ရှိရင်စိတ်ဆင်းရဲတွေလည်းကင်းစင်မယ်ကိုယ်ဆင်းရဲတွေလည်းကင်းစင်မယ်အပယ်ဆင်းရဲတွေလည်းကင်းစင်နိုင်ပြီ ပါရမီတို့ရှိမယ်ဆိုရင်ခန္ဓာဆင်းရဲတန္တရာဆင်းရဲတွေပါအာလုံးပြည့်စုံသွားနိုင်ဒါကြောင့်အဲ့လိုဆင်းရဲကင်းစင်စေဖို့အတွက်ဘုရင်ဒီပိဋကနာတုတ်တရားတော်ကြီးကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းဘုရင်စွမ်းနိုင်တဲ့မြတ်ဘုရင်တို့ ဓမ္မလန္ဒဝိဟာရဓမ္မယောဂီများကိုဘုန်းကြီးဟောကြားပေးမှာဖြစ်ပါတယ်။အဲတော့နာနေပိုင်းမှာဘုန်းကြီးကျင့်စဉ်နဲ့ဆက်ပြီးတော့တတိထံရှုမှတ်ပေါ်များအထုပ်ပုံနေဘုန်းကြီးစပြီးတော့ဟောကြားပေးခဲ့။ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းပေါ့။တတိပဋ္ဌာန်ကျင့်စဉ်မှာ ကာယ ानु ပတနာဝေဒနာ ानु ပတနာစိတ် ानु ပတနာဓမ္မ ानु ပတနာလို့တတိပဋ္ဌာန်တရားဘယ်နှပါလဲ၄ပါးအဲ့ဒီ၄ပါးကိုရှုပွားအားထုတ်တဲ့အခါမှာတပေါင်းနဲ့ရှုရမှာလားထင်ရှားရရှုရမှာလားထင်ရှားရရှုရမှာကာယ ानु ပတနာဆိုတဲ့ကိုယ်မူရာကထင်ရှားရင်ကိုယ်မူရာလေးကိုစားရှုရမှာနော်ခံစားမှုဝေဒနာကထင်ရှားရင်အဲ့ဒီဝေဒနာလေးကိုရှုသွားတယ် ဒီလိုမဟုတ်ဘူးမိမိစိတ်တွေကစူးစီးလို့မရအောင်ဖြစ်နေရင်လေစိတ်ကိုပဲနော်တတိပင်းနဲ့ပဲရှုမှတ်သွားတာနော်စိတ်ကလေးသဘောအာယုန်လေးတွေတင်ရှားလာရင်လည်းအဲ့ဒီသဘောအာယုန်လေးတွေရှုသွားတာတင်ရှားရဘူးပဲရှုသွားတပြိုင်တည်းဒီတိပ္ပံ၄ပါးလုံးပေါင်းရုံရှုလို့မရဘူးတင်ရှားတဲ့အာယုန်ကိုပဲရှုသွားတယ်အဲ့ဒီလိုရှုတဲ့အခါကလည်းမှဒီကတတိပ္ပံဒေသနာတော်နည်းအတိုင်းဆိုရင် ဣရိယာပု၄ပါးဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ကိုဒီသတိပြန်၄ပါးကိုရှုသွားတယ်။ဒါမစင်ပိုင်းမှာဆိုရင်လည်းမိမိရဲ့ကိုယ်မူရာလှုပ်ရှားမှု၊ကိုယ်မှု၊စမ်းမှု၊ထိုင်မှု၊ထားမှု၊လှည့်မှု၊စောင်းမှုကစပြီးတော့အမှုရာအလုံးကိုကိုယ်လို့ရှုသွားတယ်။အဲဒီလိုကျင့်စဉ်အတိုင်းမိမိတို့က လိုက်နာပြီးတော့ရိုးရိုးတည်တည်ကျင့်ကြံပွားများအားထုတ်လို့ရှိရင်တဲ့မြတ်စွာဘုရားကဧကယနောယံဘိက္ခဝေမေဃောတတနာဝိတုဒ္ဓိယသောကပိတိဝါနံသမတိကမယဒုက္ခဒေါမနတနာအထင်ကမယညာယတာအဓိကမယနိဗ္ဗာန်တာသစ္စိကရိယာယယရိတံသတ္တရောတတိပဌာနာ ဘေကဝေဟံတော်များအိုချစ်သားတို့ဇတ္တရောလေးပါးဂုံသောယရိဒာယေဤမေတတိပဌာနာဆွေမြဲသောအမှန်ရမှုတတိဆွေမြဲမှုတတိပဌာမှုသောအကျင့်တန်တိတန်တိရှိကုန်၏တယံဆွေမြဲသောအမှန်ရမှုတတိဆွေမြဲမှုတတိပဌာမှုသောအကျင့်တန်တိတတနံဘုရားပစ္စည်းကဗုဒ္ဓရိယသာဝကလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ ဝိတုဒိယစိတ်ငြိမ်းချမ်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏ဒောကပိဒေဝနံဆိုရင်ပူဆွေးခြင်းဒောကငိုကြွေးခြင်းပရိဒေဝလိုကိုသမတိကမာယလွန်မြောက်စေခြင်းကဧကယနောမေဃောတကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏ ဒုက္ခဒေါမနတာနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမယာချုပ်ငိမ့်ွယ်ပြောင်းစေခြင်းကဤကာယနောမေကိုတကုတိသောလံတကြောင်တိသောလံဖြစ်ပါ၏ညာယတာအဓိကမယာရိယမေကိုယာခြင်းကနိဗ္ဗာန်တာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းက ဧကယနာမေဟောတကူဒီတော်လံတရောင်းဒီတော်လံဖြစ်ပါ၏တည်းအာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီတတိပဌာနာတုတ်တံတရားတော်ကြီးကိုဟောကြားတော်မယ်ဆိုတော့မဟောကြားခင်ရှေ့ပိုင်းကဒီတရားကြီးညာချက်ကိုမြတ်စွာဘုရားအခုဆုံးဟောပါတယ် အဲ့ဒီတရားကျင့်ညာချက်ကိုတရားလေးကြည့်ပါ။ဗာမယဟောကြားတဲ့တတိပဌာဒေသနာတော်လမ်းစဉ်တိုင်းလိုက်နာပြီးကျင့်သုံးအားထုတ်ရင်တတ္တနာဝိသုဒ္ဓိယအာလုံးတတ္တဝါပဲစိတ်ငြိမ်ခြင်းမှစင်ကြယ်ခြင်းဆိုတဲ့အကျိုးရမယ်။ဗာငြိမ်ခြင်းကစင်ကြယ်မှလေ။စိတ်ရဲ့အငြိမ်ခြင်းမှစင်ကြယ်ခြင်းဆိုတဲ့အကျိုးကို နံပါတ်1တောကပရိဒေဝနာတမတိကမာယပူဆွေးမှုဆိုတဲ့တောကတရားတွေလွန်မြောက်ခြင်းဆိုတဲ့အကျိုးကိုရမယ်နံပါတ်3ငိုကြွေးခြင်းဆိုတဲ့ပရိဒေဝတွေလွန်မြောက်ခြင်းဆိုတဲ့အကျိုးကိုရမယ်နောက်နံပါတ်4ဒုက္ခဒေါမနတဏ္ဍအထင်ကမာယ ကိုယ်ဆင်းရဲခြင်းဆိုတဲ့ဒုက္ခတရားတွေရှင်ရင်းခြင်းဆိုတဲ့ကျိုးစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေရှင်ရင်းခြင်းဆိုတဲ့အကျိုးရမယ်ညာယတာအဓိကမယတရိယာမေညာကိုလေးလေးရမယ်နိဗ္ဗာန်တသစ္စိကရိယာယ နိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်အကျိုးခုနှစ်မျိုးဘယ်နှမျိုးလဲအကျိုးခုနှစ်မျိုးအဲဒီအကျိုးခုနှစ်မျိုးမှာဘုန်းကြီးတို့တန်မြတ်စွာဘုရားဒီတိဋ္ဌာဏတုတ်တဲ့ဒေသနာတော်ကြီးကိုမဟောခင်ငါမြားရဲ့ယခုဟောကြားမယ်တိဋ္ဌာဏတုတ်တဲ့ဒေသနာတော်တိုင်းလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ဒီအကျိုးရရမယ်ဆိုတာကို အခုခေတ်မှာဘုန်းကြီးတို့ကုမ္ပဏီလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေမိမိရဲ့စီးပွားရေးလုပ်ငန်းမိမိတို့ထုတ်လုပ်တဲ့ပစ္စည်းတွေသုံးစွဲရင်ဘယ်လောက်ကောင်းလဲဘယ်လောက်ရည်ရှိခံနေဆိုတာတွေကိုကြော်ညာကြည်ညာဇေဝပစ္စည်းဆိုရင်လည်းဇေဝပစ္စည်းကိုယ်တည်းဆောင်ပတ်သောယောဂဝေဒနာတွေအလုံးပြောက်ကင်းနေဆိုတာကိုကြည်ညာ စားဝယ်တော့ပဲဆိုရင်စားဝယ်တော့ပဲအမှန်ခံချက်တွေပြည့်ပြီးကြီးညာတယ်။လက်စွာဘုရားရှင်ဘုရောမြတ်ကြီးကနေပြီးသူဟောကြားထားတဲ့တရားကိုရင်းရင်းဝုံဝုံကြီးညာပြီးတော့ဟောတာ။ရင်းရင်းဝုံဝုံကြီးညာပြီးတော့ငါဘုရားရဲ့တရားတော်တိုင်းလိုက်နာကျင့်သုံးရင်ဒီကျိုးရရမယ်။ဝိတုဒ္ဓိယစိတ်ငြိမ်ခြင်းစင်ကြယ်ခြင်းဆိုတဲ့ကျိုးရမယ်။စိတ်ငြိမ်ခြင်းဆိုတာဘာလဲလဲ လောဘဒေါသမောဟမာနစတဲ့ကိလေသာတရားဘုရားတို့ဘုဒ္ဓရှင်ပုဂ္ဂိုလ်ရဲ့တန်တမှာဒီကိလေသာတွေကအမြဲတမ်းဝင်နေတယ်အမြဲတမ်းဝင်နေတာဘယ်နေရာတွေကဝင်နေတာလဲဆိုရင်တကား6ပေါက်ကဝင်နေတယ်ဘယ်ပေါက်တွေကဝင်နေတာလဲတကား6ပေါက်ကမျက်စိပေါက်ကလည်းအစင်းအာယုံကောင်းကောင်းလေးတွေ့လိုက်ရင်ဝင်မြန်နေတယ် ဘောကျနှစ်သက်မှုကြီးလောဘလိုချင်တာကိုယ်လိုမရှိတဲ့အစင်းအာရုံတွေ့ရပြန်ပြီဆိုရင်လည်းပဲသဘောမကျဘူးမနှစ်သက်ဘူးဆိုတဲ့ဒေါသဒီမျက်စိကောက်ကဝင်နေတာကြည့်တတိမထားမိရင်ဝင်နေတာနားဟောကလည်းကြည့်လိုက်အတန်ကောင်းကောင်းလေးကြီးကြားရင်သဘောကျတယ်ကိုယ်နှစ်သက်တဲ့အတန်လေးကြီးကြားနေရင်သဘောကျတယ် ကိုမနစ်သက်တဲ့အတန်အာယုန်တွေကျမ်းရတဲ့သဘောကြနာဟောကနေပြီးတော့လောဘတွေဒေါသတွေကိလေသာတွေဝင်နေတာနာဟောကသတိမထားရင်မသိဘူးသတိထားမှသိတယ်နှာခေါင်းပေါင်းအနံ့အာယုန်နဲ့ဆက်လို့လေးဒီတိုင်းပဲအနံ့အာယုန်မွေးတဲ့အနံ့အာယုန်လေးတွေဆိုသဘောကျတယ်မွေးတဲ့အနံ့ဆိုတာတောင်မှအနံ့အမျိုးမျိုးရှိတယ်လေအဲလိုအနံ့အမျိုးမျိုး အနံမျိုးမျိုးမှလည်းပြည်နိုင်ငံကထုတ်တဲ့အနံမှပြင်သစ်ကထုတ်တဲ့အနံမှစသည်ဖြင့်အဲဒီလိုကိုကအနံအာယုကောင်းကောင်းလေးတွေလက်ရှိရရင်လည်းသဘောကျတယ်လောဘကိလေသာတွေဝင်တယ်ကိုလိုမရှိတဲ့အနံတွေဝင်လာရင်လည်းဟောသဘောကျဒေါသကိလေသာနှာခေါင်းပေါက်ကဝင်နေတာလျှာပေါက်က ဒီမှာစားတောင်းနဲ့ပတ်သက်ပြီးတော့လည်းတရားဟောကကိုနှစ်သက်တဲ့စာဟာရလေးဆိုရင်သဘောကျကိုမနှစ်သက်တဲ့စာဟာရဆိုရင်သဘောကျအဲ့ဒါတရားဟောကကြီးကိလေသာတွေဝင်နေတယ်ကိုအတွေ့အထိကောင်းတဲ့အတွေ့အထိလူညံ့တဲ့အတွေ့အထိညံ့တာဆိုရင်ကိုသဘောကျနေတဲ့တာမကောင်းတဲ့အတွေ့အထိတွေတွေ့ကြရရင်သဘောကျတယ် ဒီတွေ့ရှိနဲ့ဆက်ပြီးတော့ဖြစ်တာတွေနေရနောက်စေကုစဉ်းစားကြံစည်မှုတွေကြည့်လိုက်အောင်တခါတည်းဟာယောဂီပုဂ္ဂိုလ်ဟာတရားရိပ်တာလာပြီးတော့တရားစခန်းမှာတရားအထုမယ်ဆိုပြီးတော့တရားရိပ်တာဝင်ပြီးတော့စဉ်းပြီးပြီးဝင်လာဒီတရားခန်းမှာလည်းရောက်နေကြကြတော့ယောဂီပုဂ္ဂိုလ်ဟာတရားကြောပြီးလို့ထင်လဲမျက်စိမိလိုက်တာလည်းတကယ်နဲ့တွေ့ပြီးဝင် မျက်စိမိလိုက်တာနဲ့တကယ်နဲ့လေကိုယ့်ရဲ့အတွေ့အကြုံလောက်ကံနဲ့ဆက်လို့ဒါလေးသမီးနဲ့ဆက်လို့စီးပွားရေးနဲ့ဆက်လို့လူမှုရေးနဲ့ဆက်လို့အဲ့ဒီမှာအဲ့ဒီစိတ်ကူးတွေပါလေကောင်းတဲ့စိတ်ကူးလေးဝင်လာရင်သဘောကျတယ်မကောင်းတဲ့စိတ်ကူးဝင်လာရင်သဘောကျတယ်အဲ့ဒီမှာစိတ်ကူးစဉ်းစားကြံစည်မှုနဲ့ဆက်လို့လည်းဒီစိတ်ဘောက်ကဝင်နေတာအဲ့ဒီမျက်စိနန်းတာလျာကိုယ်စိတ်ဆိုတဲ့တခါ၆ပေါက်ကပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာ ဓမ္မပိဋိတာတွေတမျိုးမဟုတ်တမျိုးဝင်နေတယ်ပိဋိတာတွေဝင်နေလို့ရှိရင်ကတော့အမြဲတမ်းဆင်းရဲကြောင်းကြီးအမြဲတမ်းစိတ်ရဲ့ဆင်းရဲမှုတွေအမြဲတမ်းကြုံတွေ့ရမှာဒါကြောင့်မြတ်စွာဘုရားကနာမယဟောကြားထားတဲ့ဒီကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီပဋိပန္နံစဉ်အတိုင်းနိုင်လာပြီးတော့ရိုးရိုးတည်တည်နဲ့ကျင့်ကြံပွားများအားထုတ်လို့ရှိရင်ဒီအ ကျိုးစိတ်ရဲ့အငြိအကျေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးရမယ်။အဲဒီစင်ကြယ်ခြင်းဆိုတဲ့အကျိုးဟာဘုန်းကြီးတို့ယောဂီများနောက်ရဲ့နောက်ရဲ့ဒီမှာရမှာလားအခုရမှာလားအာထုံနေစေတန်တိတ်ကြီးကလို့ဆိုကြတာကြီးမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားအကာလိကအချိန်မဆိုင်ဘူး လယ်လယ်ပိုင်းအားထုတ်ရင်လယ်လယ်ပိုင်းနေပိုင်းအားထုတ်ရင်နေပိုင်းညပိုင်းအားထုတ်ရင်အားထုတ်အချိန်မဆိုင်မနဲ့ချက်ချင်းလက်ငင်းကိုစိတ်ညစ်ကြီးစင်ကြယ်နေခြင်းဆိုတဲ့ကျူရမယ်။နမောဝနမောဝဘုကိုယောယောနိယအခုအားထုတ်ရင်အခုစိတ်ညစ်ကြီးစင်ကြယ်နိုင်တယ်။ဒီဒီချာချာရိုးရိုးသေးသေးဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းလိုက်ပါကျင့်သုံး ရှုမှတ်တဲ့အာယုပေါ်မှာရှုစိတ်ပြီးစွင်းမြဲစွာကပ်တည်နေအောင်ထူဝိရိယစိုက်ပြီးတော့ရှုမှတ်ပါရှုမှတ်တဲ့အခါမှာဘုန်းကြီးမနေ့ကပြောခဲ့ပြီဘူ၅ပါးကုစီရဘာ၅ပါးလဲဘူ၅ပါးတရားဘူဝရိယဘူတတိဘူတမာတိဘူပညာဘူဆိုတဲ့ဘူ၅ပါးကုစီရမယ်ယေရှုတော်ရှင်တိပိဋကဆရာမင်းတော်ဆရာတော်ဘုရားကြီးဟာခန္ဓာကိုယ်လေး သေးကွေးကြုံလီပေမဲ့တခါကြီးဘုန်းကြီးရဲ့တန်တန်မှာဘုံ၅ပါးရှိတယ်အဲ့ဒီဘုံ၅ပါးဥစည်းပြီးတော့စံပြေကိုဆောင်ရွက်မှာစံပြန်ဝဲဝင်မှာဖြစ်တဲ့အတွက်ကြောင့်အောင်ကိုအောင်မြင်ရမယ်လို့အဲ့ဒီချိန်မှာရင်းရဲဝုံအမှခံပြီးတော့မိတ္တကတော့ကြည့်ခဲ့ဖြစ်ခဲ့တာအဲ့ဒီလိုပဲခုတရားအားထုတ်တဲ့ပုဂ္ဂိုလ်မှလည်းဒီဘုံ၅ပါး ဦးစီးဖို့လိုတယ်တရားကိုတတ္တာဆိုတာယုံကြည်မှုတတ္တာဆိုတာယုံကြည်မှုမိမိဒီအားထုတ်တဲ့ပြိတ္တန်တရားအတိုင်းတကယ်တမ်းရိုးရိုးတည်တည်နဲ့ကြည်ကြံအားထုတ်လို့ရှိရင်တကယ်ကိုဘုပုဂ္ဂိုလ်ကင်းစင်နိုင်တယ်စိတ်ရည်ကြည်စင်ကြယ်နိုင်တယ်အဲဒီလိုယုံကြည်တာကိုတတ္တာ တကယ်စိတ်လောကတွေဖြစ်နေလို့အပူလောကတွေရောက်နေတဲ့ပုဂ္ဂိုလ်ပြိလေဝါတွေဒါကြောင့်တမိကြောင့်စီးပွားကြောင့်ပစ္စည်းကြောင့်လူမှုရေးကြောင့်ဖြစ်စေမိသားစု ရေးကြောင့်ဖြစ်စေစီးပွားရေးကြောင့်ဖြစ်စေအလုပ်ကံကြောင့်ဖြစ်စေတောကတွေဖြစ်နေခဲ့ရင်ပြိလေဝါတွေပူဆွေးမှုတွေဖြစ်နေခဲ့ဒီပြိချန်တရားကျင့်ကြံအားထုတ်ဘယ်လိုကျင့်ကြံအားထုတ်လို့ရှိရင်ဒီယုံကြည်မှုတွေအားကောင်းတဲ့အတွက် ကျူးစာအထုတ်မှုဝိရိယလည်းအကောင်းပါလေတရားထုတ်တဲ့နေရာမှာဘုန်းကြီးတို့ယောဂီများကိုထူးလေးလာစေရမလိုပါဘူးသူ့ရဲ့တရားတရားအကောင်းမှုမကောင်းဘူးကျူးစာနေတဲ့ပုဂ္ဂိုလ်ဟာအကောင်းတာမကျူးစာတဲ့ပုဂ္ဂိုလ်ဟာပေါ်ပေါ်တန်တန်လေးလုပ်နေတဲ့ပုဂ္ဂိုလ်ဟာတရားတရားအမကောင်းဒါသူ့ရဲ့ကျူးစာမှုလေးပေါ်မှာကြည့်လို့ပါပဲတရားတရားအကောင်းမှုအမကောင်းမှုဆို ယုံကြည်မှုအားကောင်းတဲ့ပုဂ္ဂိုလ်ဟာကြိုးစားမှုဝိရိယနဲ့အားကောင်းတယ်ကြိုးစားအားထုတ်တယ်အဲ့လိုကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ဟာတတိအားသူပြောစရာမလိုရှုမှတ်မှုမြဲနေလိမ့်မယ်တတိအဲ့လိုရှုမှတ်မှုတတိနဲ့မြဲနေလို့တည်ခြင်းမှုဆိုတဲ့သမာဓိကလည်းတက်ကတက်ကတက်ကတက်ကတည်ခြင်းမှုနဲ့အားကောင်းပါလေအဲ့ဒီအားကောင်းတဲ့သမာဓိကြောင့်ယုံနာဖြစ်ဖြစ်ကြောင်းကျိုးဖြစ်ဖြစ်စတယ်တည်ဝိပဿနာဉာဏ်ကြီးအားလုံးပြည့်စုံတာ ။ဒါကြောင့်မို့တကယ်တရားသဘောလေးတွေကိုတွေ့ကျင်သိကျင်မြင်ကျင်လို့ရှိရင်ဒီဘုံ၅ပါးဦးစီးပြီးတော့အားထုတ်ဖို့လိုပါလိမ့်မယ်။ဒါလေးကိုဘုန်းကြီးဆောင်ဖို့ဒီကဗလာ၅တန်ပြည့်စုံရန်အမှန်လိုအပ်သည်လို့ဘုန်းကြီးဆောင်ဖို့လေးစီချတယ်။ဒါလေးဆိုကြည့်ရအောင်။ဗလာ၅တန်ပြည့်စုံရန်အမှန်လို ခုချိန်ဟာဘုန်းကြီးတို့ကံကောင်းတဲ့အချိန်ပဲ။ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ဗုဒ္ဓသာသနာမှာခင်ငါးပြည့်နဲ့ပိုင်းပြထားတာရှိတယ်။ဘုရားဟောဒေသနာတော်တွေမှာလည်းရှိပါတယ်။တရားကတော့ဘုရားဟောဒေသနာမဟုတ်ဘူး။ကျမ်းစာတစ်ခုကနေပြီးတော့ထုတ်ပြထားခင်ငါးပြည့်။သာသနာ9000ကိုခင်ငါးပြည့်နဲ့ဝေချပြတာ အဲ့ဒီခင်ကားကြီးတစ်ခေတ်တစ်ခေတ်မှာနှစ်ပေါင်း900 900တစ်ခေတ်မှာနှစ်ပေါင်းဘယ်လောက်တယ်လဲ900အဲ့ဒီခေတ်မှာဝိမု ക്തി ယုဂခေတ်ဝိမု ക്തി ယုဂဆိုတာလွတ်မြောက်မှုချမ်းသာပါချမ်းသာလေလွတ်မြောက်မှုချမ်းသာအေးလွတ်မြောက်မှုချမ်းသာဆိုတော့ဘာတွေကလွတ်မြောက်မှလဲဆိုရင်ဆင်းရဲကလွတ်မြောက် ဘာကလွတ်မြောက်မှာလဲဆင်းရဲကလွတ်မြောက်ဖို့ဟာဒီဘာဝနာမပွားမင်းနဲ့လွတ်မြောက်ပါမလားမမြောက်ပါဒါကြောင့်မို့အဲ့ဒီမှာဝိမု ക്തി ယူကခင်မှာဒါလွတ်မြောက်မှုချမ်းသာကိုရနေတယ်အဲ့ဒီကိကနှစ်ပေါင်း900နှစ်ပေါင်းလောက်လေအဲ့ဒီဝိမု ക്തി ယူကခင်ပြီးပြီဆိုရင်တမာတိယူကခင်ဘာဖြစ်တယ်လဲတမာတိယူကခင် တမာတိယုဂဖြစ်ကြတော့ဝိပဿနာဘာဝနာပွားတဲ့ပုဂ္ဂိုလ်ရှိတော့သမထဘာဝနာတွေပွားတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုသမထဘာဝနာတွေပွားများတဲ့အတွက်သမထတွေပေါင်းများပြီးတော့ဇန်နေပင်ရှင်နေရပါတယ်အဲ့ဒီပုဂ္ဂိုလ်ဟာမိမိရတဲ့ဇန်မစိတ်ပဲနဲ့ကွယ်လွန်သွားရင်ဇမဘုဇမလောကဇမချမ်းသာအဲ့ဒီတမာရီယုဂခေတ်ကနှစ်ပေါင်းဘယ်လောက်လဲ သူရဲ့အမြင့်ဆုံးချမ်းသာကတရားချမ်းသာထားလို့ရနောက်ပြီးတော့ဘုန်းကြီးတို့တမာတိယူကခေအဲ့ဒီခေပြီးတော့อืมဘာခေလဲဆိုတော့အဲဝိမု ക്തി ယူကခေရဲ့တမာတိယူကခေရဲ့နောက်ပြီးတော့အာ တုတ္တယုဂခေဆိုတာရှိသေးတယ်နောက်ဒါနယုဂခေခေတခေပြောင်းတယ်ဒီလာယုဂခေကျန်သွားအဲ့တော့မှဒီမှာပြောရင်းနဲ့တတိပေါ်လာလို့ဒီခေလေးကိုထည့်ပြောတာဆိုတော့အဲ့ဒီမှာသီလယုဂခေတမာရိယုဂခေပြီးတော့သီလယုဂခေသီလယုဂခေရောက်ပြီဆိုရင်အလုံးကသီလပဲဆောင်တည်ကြတယ်သမထဘာဝနာတော်ပွားများတော့ အဲ့ဒီသီလယုဂခေတ်ကလည်းနှစ်ပေါင်း900အဲ့ဒီသူ့ရဲ့နန်းဆုံးကနတ်ပြည်နတ်လောကနတ်ချမ်းသာအဲ့ဒီဟာပြီးတော့သုတ္တယုဂခေတ်ဘာယုဂခေတ်လဲသုတ္တယုဂခေတ်ကြတော့အကျမ်းနေဘဟုသုတ္တဘဟုသုတ္တအနေအားဖြင့်ဒီလည်လာမယ်လိုက်စားမယ် အဲ့လိုမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကိုလိုက်တန်တိတန်လိုက်စမ်းတယ်ဒါပေမဲ့လို့ကျင့်သုံးမှုရှိအဲ့ဒီတုတ္တယုဂခေတ်ကလည်းပဲဘုရားရှင်ရဲ့တရားစကားတော်တွေလိလံလိုက်စမ်းဖြစ်တော့အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲနတ်ပြည်နတ်လောကနတ်ချမ်းသာသူရဲ့တုတ္တယုဂခေတ်ကနှစ်ပေါင်း900အဲ့ဒီတုတ္တယုဂခေတ်ပြီးတဲ့အခါကျတော့မှဒါနယုဂခေတ် ဘာဖြစ်တယ်လဲဒါနာပါဘုရားအေးဒါနာကောင်းမှုပဲပြုတော့အားလုံးကဒါနာကောင်းမှုပြုရင်ပြီးပြီဒါနာကိုပြုနေကြတာအဲ့ဒီဒါနာယုဂခေတ်ကလည်းနှစ်ပေါင်း900သူဟာနတ်ပြည်နာလောကနာချမ်းသာအဲ့တော့ခင်9ခေတ်ကို900စီ900စီနဲ့တွက်လိုက်လို့ရှိရင်နှစ်ပေါင်းဘယ်လောက်ရှိသွားလဲ1500နှစ်ပေါင်း1500နော်ကိုကိုကြီးတို့ယောဂီများ နှစ်ပေါင်း2500ကျော်လာခဲ့ပြီပါအဲ့တော့900ဆိုတော့ဒီခင်ငါးခင်ကုန်သွားတဲ့အခါတပတ်ပြန်လဲလာတပတ်ပြန်လဲလာတဲ့အခါကျတော့အခုဟာဝိမု ക്തി ယူကခေဘာယူကခေလဲကဲဘုန်းကြီးတို့ယောဂီများခေကြီးကိုရောက်နေတယ်ဆိုတော့ကံကောင်းသလားကံဆိုးသလားတကယ်ကိုနိလမှန်ကန်စွာနဲ့ ဒီဝိပဿနာကျင့်စဉ်တွေကိုဆရာသမားကောင်းထံအမိခိုရပြီးတော့ရိုးရိုးတည်တည်နဲ့မိမိဟာလည်းဘုံငါးပါးပူဇီးပြီးတော့ကျင့်ကြံမယ်ပွားများမယ်အားထုတ်မယ်ဆိုရင်ဒီဘဝအတွင်းမှာပဲလွတ်မြောက်မှုချမ်းသာမရနိုင်ဘူးလားလွတ်မြောက်မှုချမ်းသာဆိုတာအာလုံးစင်းအာလုံးကလွတ်မြောက်တာအရတမေချမ်းသာပူချမ်းသာရလို့ယဟန္တာဖြစ်ပြီဆိုရင်နောက်တဲ့ဘဝခန္ဓာရအောင်မလားမရတော့ဘူးဆိုရင်ဆင်းရဲကမလွတ်မြောက်ဘူး အေးအဲ့ဒီချမ်းသာမျိုးတကယ်တော့လေအဲ့ဒီချမ်းသာမျိုးကိုလူကျင်လားဆိုတော့လူကျင်တဲ့ပုဂ္ဂိုလ်ကခက်တွန်းတွန်းမနေပါဘုန်းကြီးဘုန်းကြီးကမ္မထာပြစာပေါ်လေကမ္မထာဆရာပြစာယောဂီတက္ကမကြီးတယောက်တော့တင်းတင်းအေးဆိုလားမသိပါဘူးဘုန်းကြီးမှတ်မိတယ်ဒီဟိုဘုန်းကြီးတို့တာမွေရ အဲ့ဒီမှာတရားပြဒီကမာကြီးကတရားတွေအတူတရားလျှောက်တယ်တရားလျှောက်တော့သူကဘာလျှောက်လဲလို့ဆိုတော့ရှင်ပြတပည့်တော်မျိုးကိုနတ်သားကြီးနဲ့အောင်လာတယ်ဟောဟုတ်လားဘုရားလည်းနားထောင်ရတာပေါ့နတ်သားကြီးနဲ့အောင်လာတယ်ဟုတ်ပြီနတ်သားကြီးကဘာပြောနေနတ်ပြည်လိုက်မလားလို့မေးတယ်ဒီကမာကြီးကဘာပြောလိုက်လဲတပည့်တော်အဲ့ဒါစဉ်းစားနေတာ ဘာလို့စဉ်းစားနေတာလဲကိုညက်လို့လေသူကလက်ပြီးမဟုတ်နိဗ္ဗာန်လိုက်မလားလို့ခေါ်တာလေခေါ်တော့အဲ့ဒါတပည့်တော်စဉ်းစားနေတာတက္ကမကြီးရဲ့ခုတက္ကမကြီးလာပြီးတရားတွေအထုတ်နေတာနိဗ္ဗာန်လိုချင်လို့ပဲမဟုတ်လားမဟုတ်ဘူးညာလေသူများအထုတ်လို့ခုလေးလိုက်တာတော့ပါလေနော်ခင်ဗျားတို့အဲ့ဒီကနံပါတ်မလားမသိဘူးလက်မှာတို့ကသူများအထုတ်လို့ဒီလိုလည်းလိုက်လာတာဗျာ ဒကမကြီးကသိက္ခာကောင်းတာပဲလို့ကြည်သားမောင်ဓာတ်တွေကြားရလားခေါ်ရဲဆိုတော့ကျုပ်ကဆိုရင်လိုက်ပါမှာအာတပည့်တော်လိုက်လို့မဖြစ်သေးဘူးဗျာဘာဖြစ်လို့ဒီမှာတမီးနှစ်ယောက်ကျန်နေပြီအဲဒီတော့တကယ်တမ်းခေါ်ရဲဆိုရင်ဒကမကြီးတွေဒကာကြီးတွေရောလိုက်မလားမလိုက်မလားဆိုတာမလိုက်မဲ့ပုံမှန်ပဲဒီမှာဒါကြောင့်တကယ်တမ်းကျတော့ဒီဝိမု ക്തി ယူကခေဆိုတာကလွတ်မြောက်မှုချမ်းသာ ဘုန်းကြီးတို့ကဒီခင်ငါးခေတ်ထဲမှာခွဲလိုက်လို့ရှိရင်ဒီခေတ်ကိုရောက်လာပြီဆိုတော့ဒီခေတ်ထဲမှာဘုန်းကြီးတို့လူရှိရတဲ့ပုံကိုယ်ကြီးကံကောင်းမလားကံဆိုးသလားကံကောင်းပါဘူးအမှန်ကံကောင်းတယ်တကယ်လုပ်လို့တကယ်အားထုတ်ရင်တကယ်ကျင့်ကြံပွားများအားထုတ်မယ်ပါရမီလုံးလည်းရှိမယ်ဆိုရင်ဘုန်းကြီးတို့ယောဂီများတကယ်ကိုလွန်မြောက်မှုချမ်းသာကြီးကိုမရနိုင်ဘူးလားဗျာမရနိုင်ဘူးဒါကြောင့်ကိုကြိုးစားပါဗရာ ဘူဝရိတရဘူဝရိယဘူတတိဘူတမာတိဘူပညာဘူဆိုရဲဘုံ၅ပါးဦးစီးပြီးတော့ကြိုးစားပါကြိုးစားရင်ဘုန်းကြီးတို့ဒီဘဝမှာပဲလွတ်မြောက်မှုချမ်းသာကိုရနိုင်ပါတယ်ဒီတိဋ္ဌာန်တရားဒီအကျိုးတရားတွေကိုဒီလောက်ကြည့်အောင်ရနေတာဖြစ်တော့ဘုန်းကြီးတို့ဒီတိဋ္ဌာန်နဲ့ဆက်ပြီးတော့ရှေးရှေးပညာရှင်များကရနိုင်တဲ့အကျိုးတရားလေးတွေကိုလည်းပဲသူတို့ရေးသားထားတာရှိပါတယ်အဲဒီရေးသားထားတဲ့အထက်မှာ ဘဟုလိကတာတဲ့သူကဒီတတိပဋ္ဌာန်တရားကိုကျင့်ပန်းများစွာကျင့်ပွားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာကျင့်ပန်းများစွာဆိုတာဘုန်းကြီးတို့ယောဂီများတရားလေးခုနှစ်ရက်တရားစကားလေးလာဝင်ပြီးတော့ပြရမှာမဟုတ်ဘူးနော်ကိုယ်အိမ်ကိုပြန်ရောက်ရင်လည်းပဲကိုဒီပဋိပ္ပံကျင့်စဉ်အတိုင်းကိုရဟန်းများအချိန်လေးအချိန်လေးကိုမလုပ်ရမှာလေမလုပ်ရမှာ ဒါဘာမစားချမင်းမစားရေမတော့လုံးမလုံးပဲနဲ့အထုတ်ခိုင်းတာမဟုတ်ဘူးနော်ကိုယ့်ရဲ့အားလက်တဲ့အချိန်လေးကိုရတဲ့အချိန်လေးကိုကိုယ့်အိမ်မှာလေးကိုလုံးလုံးနေရအဲ့ဒီအလေးချက်တွေများများလုံးနေရအမြဲတမ်းတရားလေးကိုအမြဲတမ်းလုံးနေတဲ့အခါကလာကြတော့အချိန်တိုင်းမှာသူကတရားနဲ့နေတတ်သွားတချို့ကခမတွေမှာပဲတရားထုတ်တယ်ခမကဆောင်းပြန်ရောက်ပြီဆိုရင်အိမ်မှာနေလို့လည်းနေလိုက်တယ် အဲ့ဒီပုဂ္ဂိုလ်ဟာဒီကတရားစခန်းပြန်သွားလို့ပြင်ရောက်သွားရင်တရားမိသွားတယ်အကြောင်းဖြစ်တာလေဒီမှာတရားပါမသွားဘူးအဲ့ဒီပုဂ္ဂိုလ်ကဘလို့မှဒါဘုရားတို့ခုပညာရှိသူတော်ကောင်းတွေရေးထားတဲ့အကျိုးတွေမရနိုင်ဒီတရားကိုအမြဲတမ်းဘာဝိတဗုဒိကတာအမြဲနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးမကြမ်းပါလို့ယောဂရရတရားဂရင်းညောင်ဆောင်ကိုရောက်ပြီဆိုရင် အဲ့ဒီရောက်သွားတဲ့အချိန်မှလည်းပဲသူ့ဝေဒနာကိုတတိလေးနဲ့ရှုမှတ်နိုင်နေတယ်သူ့ရဲ့အလေးအချက်တွေရှုမှတ်မှုတွေအလေးအချက်တွေညာညာလုပ်ခဲ့တဲ့ခါကလာကြတော့တရားညောင်ဆောင်ပေါ်ရောက်သွားတဲ့ခါမှလည်းအမလီအလိုလေးကိုဘယ်သူမှမမြည်ဘူးလုပ်ကြပါအောင်ကြကြပါအောင်ထူကြပါအောင်ထားကြပါအောင်နားကြပါအောင်ဒီလိုမရှိဘူးဝေဒနာကိုတခါတည်းသိခံပြီးလို့ရှုမှတ်တယ်ငြင်းညူမှုမရှိဘူး နောက်ရှုမှတ်ဖို့လေလုံးဝတည်မမေ့ဘူးဘုန်းကြီးဒီလိုပုံကိုယ်ကြီးဉာဏ်တိုင်းတွေ့ဘူးပါဉာဏ်တိုင်းတွေ့ဘူးပါမြန်မာနိုင်ငံမှာဘုန်းကြီးတို့နောက်ဆုံးစီယုံမရောက်နေတဲ့အချိန်ဒီကတရားမှာအိမ်မှာပြင်ပြီးတော့ဘုန်းကြီးတို့များတရားများပြတရားလေးတွေပြုဖို့နေ့နေ့ကမျိုးမှာဒီယောဂီတရားအမြဲဆွအထုတ်တဲ့ယောဂီဆိုရင်ဘုန်းကြီးတို့တတိပေးကြည့်တဲ့အခါမှာတတိမြဲနေပါလေ လုံးဝတတိမလို့ပါအောင်ရှုမှတ်နေပါလေဆိုတာသူအများကြီးပြောတယ်။မေးလိုက်တဲ့အချိန်လေးမှာရှုမှတ်နိုင်ရလားရှုမှတ်နိုင်ရင်ဘုန်းကြီးရဲ့ကိုဘုန်းကြီးတည်ထောင်ထားတဲ့ရှင်မင်းဟောကျက်ကလော့ဘုရားရည်တာရှိပါအဲ့ဒီဘုရားရည်တာမှာဘုန်းကြီးတည်ထောင်တာဘာလဲဆိုရင်ဒီပုဂ္ဂိုလ်တွေဟာဘဝမှာစင်စင်ရဲရဲနဲ့မောပန်းနေကြတယ်။စာရေးတော်ရင်မိသားစုရေးအတွက်နေဝန်ကမိုးချုပ် အဲမွန်းလင်းကမိုးချုပ်ပြင်းပြင်းထန်ထန်ပြင်းပြင်းပန်းပန်းကြိုးစားရုန်းကန်ပြီးဘဝကိုရုန်းကန်ခဲ့ရအဲလိုရုန်းကန်ခဲ့ရတဲ့အတွက်ကောင်းကောင်းမွန်မွန်နေမှုထိုင်မှုစားမှုတောင်းမှုမဖြစ်ခဲ့ရအဲ့ဒီပုဂ္ဂိုလ်တွေကိုဘုန်းကြီးဒီလိုကြည်ထောင်ပြီးတော့သူတို့ကိုပြုစုစောင့်ရှောက်ပေးတာကောင်းကောင်းသူတို့တက်ရှိတင်ရှာရှိနေတဲ့လက်ကျန်အချိန်လေးမှာဘုန်းကြီးကောင်းကောင်းပြုစုကျွေးမွေးခြင်းအဲ့ဒီတစ်ချက်နောက်တစ်ချက်ကသူတို့ တိတ်ကံဒီတရားညောင်ဆောင်ရောက်သွားရင်ဘုံမှာဘူးလေးကောင်းအောင်ကိုကြီးလုပ်ပေးခြင်းအဲ့ဒီနှစ်ချက်ချင်းနဲ့ကိုကြီးဒီဘုရားရိတ်တံဒီကြောင်ပြီးတော့ဆောင်ရှောက်ပေးတာဘုန်းကြီးဘုရားရိတ်တံမှာမကြမ်းမာလို့ဒီနေ့စဉ်၄ချိန်ဘာသာရေးလုပ်အချိန်ထားပေးပါဘာသာရေးလည်းလုပ်ကြပါအားလည်းအားထုတ်ကြပါအားလုံးကဒီဘုရားကိုလက်ခံတော့မယ်ဆိုရင်ဘုန်းကြီးရိတ်တံမှာအနည်းဆုံး10ရက် ဒီနိစ္စရှုမှတ်နေသင်္ကန်းကိုကိုကြီးတရားပြည့်စုံတာသင်ပြလိုက်ပါတင်ပြလိုက်မှဘိုးဘွားကြီးတာရောက်တဲ့ကသူနေတဲ့အများလူပဲအထုတ္တမှာဖြစ်တယ်လို့သင်ကြားပေးလိုက်ပါအဲ့ဒီရောက်တော့လေချိန်နဲ့ချိန်သူတို့လုံးလုံးမိကြပါနောက်ဆုံးမကျမ်းမာလို့ပြင်းညောင်ဆုံးရောက်ပြီဆိုရင်ဘုန်းကြီးအဲ့ဒီပုဂ္ဂိုလ်ထံကိုရောက်တိုင်းသွားပါသွားတိုင်းတတိပေးပါတရားရုံမှန်တယ်လားတရားရုံနှလုံးသွင်းတယ်လားမင်း နေရာသူလုံလုံနေတယ်တရားမှန်နေတယ်အဲ့ဒါမှန်နေတယ်နောက်ဆုံးချိန်ကြည့်အောင်နောက်ဆုံးဒီပုဂ္ဂိုလ်ဆရာဝန်ကလည်းပြောပြီးချိန်မရှိတော့ဘူးဆိုတဲ့အချိန်ကဘုန်းကြီးရောက်သွားတယ်။သွားပြီးသူ့ကိုတတိရှိလားမရှိလားတတိမေးမေးကြည့်တယ်။တတိရှိတယ်။တရားရောမှန်နေတယ်လား။မှန်နေတယ်။ခေါင်းကြီးပြတယ်။သူ့ရဲ့အမူအရာလေးပြတယ်။တကယ်လို့မမှန်နိုင်တော့ဘူးဆိုရင်ဘုန်းကြီးကအနန္တက ဆောက်ရှောက်တဲ့ပုဂ္ဂိုလ်ကိုတရဏဂုံ၃ပါးချပေးလိုက်ဆိုပြီးဘုန်းကြီးတရဏဂုံ၃ပါးကိုအမြဲတမ်းချတယ်အတ္တမတိဆိုနေရအဲ့ဒီတရဏဂုံလေးကိုစိတ်နဲ့လိုက်ဆိုစိတ်နဲ့လိုက်ဆိုဆိုပြီးဘုန်းကြီးတော်လေးဆိုခိုင်းတာနောက်ဆုံးတရားမရှုမှတ်နိုင်တော့ဘူးဆိုရင်တောင်တရဏဂုံလေးမြဲသွား။ဘာမြဲသွားမလဲ။ဒီတရဏဂုံလေးတည်သွားရင်သူအပင်ဆင်းရဲကတော့မလွတ်နိုင်ဘူးလား။မလွတ်နိုင်ဘူး။ဘုန်းကြီးရဲ့သူ့ရဲ့ နောက်ဆုံးချိန်လေးကိုဘုန်းကြီးအကောင်းဆုံးလုပ်ပေးနိုင်အောင်လုပ်ပေးတာပါဒါကြောင့်ဒီကနေ့ဘုန်းကြီးတို့ဓမ္မနန္ဒဝိဟာရအကြောင်းလိုက်မှာရှင်ဘုန်းဆရာတော်ရဲ့တရားစခန်းကိုဝင်ရောက်ပြီးတော့ဒီတိဋ္ဌာန်ကျင့်စဉ်တွေကိုကျင့်ကြံအတူကိုရောက်လာတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးကဒီခုနှစ်ရဲ့အတွင်းလေးနဲ့ဝိပဿနာဉာဏ်ဖြစ်ခြင်းနဲ့ဖြစ်မယ်မဖြစ်ခြင်းနဲ့မဖြစ်ဘူးဒါဘယ်သူမှလည်းအာမမခံနိုင် ဒီဟာညွှန်ကြားတဲ့အတိုင်းလိုက်နာပြီးကျင့်သုံးမယ်ဣရိယာပု၄ပါးစလုံးလိုက်နာပြီးကျင့်သုံးမယ်ဆိုရင်ဖြစ်မှာမလိုက်နာနိုင်ရင်ထိုင်ုံလေးတစ်ထိုင်လေးဆိုရင်ဘုရားအမှန်ခံတယ်ဝိပဿနာဉာဏ်ဖြစ်ခြင်းနဲ့ဖြစ်မယ်မဖြစ်ခြင်းလည်းမဖြစ်ဘူးသို့တော့ဒီရှုမှတ်အထုနေနေပါသွားတဲ့အတွက်ကိုယ့်အိမ်ကိုရောက်တော့လေဒါလေးကိုကိုချင်းရတယ်လုတ်လုတ်သွားမယ်ဆိုရင် နောက်ဆုံးအချိန်မှာဒီတရားလေးနှလုံးသွင်းသွားရရင်အပေကလွတ်နိုင်ကြလားမလွတ်နိုင်ဘူးလားလွတ်နိုင်ပါဘူးဗျာဘုန်းကြီးခုသင်ပေးနေတာအသေးတက်ဖို့သင်ပေးနေတာအနေတက်ဖို့သင်ပေးနေတာဓမ္မယုံနဲ့တင်ဘုန်းကြီးတရားအထုတ်တတ်အောင်သင်တာမဟုတ်ဘူးမိမိဆောင်ပြန်ရတဲ့အဆောင်မှာနှလုံးသွင်းတတ်ဖို့ဒါကြောင့်မို့ဣရိယာပုလေးပါဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရှုမှတ်တတ်အောင်သင်ပေးတယ်ဆိုတာကိုဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရှုမှတ်နေရင် တတိမြဲနေတာအဲ့ဒီရှုမှတ်မှုတတိလေးကနောက်ဆုံးတရားညောင်ဆောင်ရောက်သွားပြီဆိုရင်တတိလေးကတ်နေတယ်အဲ့ဒီရှုမှတ်မှုလေးနဲ့ဘဝဝิญဉ်ချုပ်သွားပြီဆိုရင်ကိုယ့်ရဲ့ကုသိုလ်စိတ်ဝိပဿနာဘာဝနာကုသိုလ်စိတ်လေးနဲ့ဘဝကုသွားတဲ့အတွက်ဒုက္ခတိဘဝလားဒုက္ခတိဘဝလားဒါကြောင့်မို့ဟောဒီမှာနေရတရားညောင်ဆောင်ရောက်ပြီဆိုရင်တဲ့ငြင်းညွမှုလည်းမရှိဘူးဝေဒနာကိုသိခံပြီးရှုမှတ်တယ်တတိလည်းရှုမှတ်မှုတတိလည်းမမေ့ဘူး နောက်ဆုံးအဲ့ဒီလိုတတိအားတမာရီအားကောင်းနေတဲ့ပုဂ္ဂိုလ်ဟာသိရမယ်အချိန်ကိုတော့ကြိုပြီးသိတယ်မိမိတော့ဘယ်နေ့ဘယ်ရက်ဆိုရင်သွားတော့မယ်ကြိုတင်ပြီးတော့ပြောကုန်မယ်ကြိုတင်ပြီးတော့လည်းပဲနှုတ်ဆက်ကုန်မယ်အဲ့ဒီလိုကြိုတင်ပြီးတော့သိတယ်သိနေသိပြန်တေကံလေးဆင်းဆင်းညာသောအပြင်မျက်ဖြူစိုက်သွားတာမျက်ဖြူလေးလန်သွားတာအကျော်လေးဆွဲသွားတာရှိတယ် ဟောဒီတတိပဋ္ဌာန်တရားကိုစွစွမြဲမြဲရှုနေတဲ့ပုဂ္ဂိုလ်ဟာမျက်ဖြူလန်းခြင်းမရှိဘူးမျက်ဖြူဆက်ခြင်းမရှိဘူးအကျော်ဆွဲခြင်းမရှိဘူးနောက်ပြီးတော့တေပြီးတဲ့အခါကျတော့လည်းပဲတရက်ကအဲတေပြီးပြီဆိုရင်နာယီပိုင်းအတွင်းမှာခန္ဓာကိုယ်ကြီးဟာပြော့ဖန်နေသလားတောင့်တင်းလာသလားတောင့်တင်းလာဒီတတိပဋ္ဌာန်တရားကိုမြဲမြဲဆွဲဆွဲရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာတေရဲ့အခါမှာ ပြုတ်ပြုတ်ပြုံပြုံနေတယ်တောင့်တင်းမနေဘူးသေပြီးတရေကနေရနေရကသုံးရဆိုရင်အမွှေးနဲ့နေလာတာအပုံနဲ့နေလာတာဟောပုံနဲ့နေလာဒါပေမဲ့ဟောဒီသတိပဋ္ဌာန်ကိုဆွေးမြဲစွာရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာပုံနဲ့နေကင်းတယ်ဒီရှုမှတ်မှုလေးနဲ့ဘဝကူးသွားတဲ့အတွက်ကြောင့်မို့ဂတိရောမြဲတယ်ဒုက္ကတိဘာဂတိလဲဒုက္ကတိဒီကျိုးတရားကြီး န်းကြီးတို့ယောဂီများမဉ္ဇဉ်ပူဉ္ဇဉ်တွေမရသေးဘူးဆိုရင်တောင်မှအဲ့ဒီအကျိုးတရားတွေရတယ်။ဒါတရားကိုစွစွမြဲမြဲလုပ်တဲ့ပုဂ္ဂိုလ်မလုပ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီတည်းအချင်းချင်းသိပြီ။သိပြီဘာရောက်လဲဆိုတော့သိပြီတာနဲ့ဘာဖြစ်သွားလဲတောင်းတင်သွားတယ်။တရားက၂ရက်၃ရက်ဆိုရင်အနမ်းကလည်းတော့အဲ့ဒါဆိုရင်သူတရားကိုတကယ်တမ်းစွစွမြဲမြဲအလုပ်မလုပ်သေးလို့ပဲ။တကယ်လုပ်လုပ်တဲ့ပုဂ္ဂိုလ်ဆိုရင် ဒီကျိုးတရားတွေကိုရနိုင်တယ်။ကဲအဲ့ဒါလေးကိုဘုန်းကြီးတို့ယောဂီများစူးကြည့်ရအောင်။ယောဂကြီးမှုယောဂကြီးမှုညီညူမရှိညီညူမရှိတတိမမေတတိမမေချိန်နေတည်ရန်ချိန်နေတည်ရန်မျက်လံကြောဆွဲမျက်လံကြောဆွဲမရှိပဲလျင်မရှိပဲလျင်တည်လင်း မတောင့်တင်သေဘဲမတောင့်တင်ပုံနံကင်းလျက်ပုံနံကင်းလျက်မြဲခြင်းဂတိမြဲခြင်းဂတိကျိုးရင်းရှိသည်ကျိုးရင်းရှိသည်မှတ်ပြီးဝိပဿနာတကိုယ်သည်မှတ်ပြီးဝိပဿနာတကိုယ်သည်ဟောဒါဝိပဿနာတရားတတိပတရားကိုအမြဲစမ်းအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဒီအကျိုး9မျိုး ဒါရှိရှိပညာရှိသူတော်ကောင်းများကနေပြီးတော့တမ္မတိကိုရေးသားတော်မူခဲ့တယ်။အခုဘုရားရှင်ကိုယ်တော်မြတ်ကြီးကလည်းပဲသူ့ရဲ့ဒီသတိပဋ္ဌာန်နည်းကိုကြက်ကြက်နန့်နန့်ရိုးရိုးသေးသေးအားထုတ်နေတဲ့ပုဂ္ဂိုလ်များမှာလည်းပဲရသော်ဘုရားကလည်းအကျိုးဘယ်နှမျိုးဟောခဲ့တယ်။ခုနှစ်မျိုးဘယ်နှမျိုးခဲ့လဲ။ခုနှစ်မျိုးဟောခဲ့တယ်။အဲ့ဒီအကျိုးခုနှစ်မျိုးထဲမှာခုဘုန်းကြီးစောစောကပြောခဲ့ပြီတတ္တနံဝိတုဒ္ဓိယာ။ စိတ်ငြိမ်ခြင်းစင်ကြယ်ခြင်းဆိုတဲ့အကျိုးပါကျိုးတယ်လေစိတ်ငြိမ်ခြင်းစင်ကြယ်ခြင်းအဲ့ဒီစိတ်ငြိမ်ခြင်းစင်ကြယ်ခြင်းဆိုတဲ့အကျိုးကိုအားထုတ်နေစဉ်မှရမှာဘယ်ချိန်မှရမှာလဲအားထုတ်နေစဉ်မှရှုမှတ်နေစဉ်မှပွားများနေစဉ်မှရမှာဒီစိတ်ငြိမ်ခြင်းစင်ကြယ်ခြင်းအကျိုးဟာနောက်နောက်ဒီမှရမှာမဟုတ်ဘူးနောက်ဘဝနောက်ဘဝမှာရမှာမဟုတ်ဘူးအခုအားထုတ်နေစဉ်မှရမှာ နောက်ထုတ်နေစင်းမှာကိုပဲဒီစိတ်ငြိမ်ကြီးတွေလုံးဝစင်ကြယ်နိုင်တယ်ဒီစိတ်ငြိမ်ကြီးတွေကဘာကြောင့်ဖြစ်ပေါ်လာတာလဲဆိုစိတ်တန်တန်ကိလေသာဘိက္ခဝေတတ္တန်တန်ပတ္တန်တန်ကိလေသံဒီစိတ်တန်တန်ကိလေသာစိတ်ဤညင်ညူးခြင်းကြောင့်တတ္တန်တတ္တဝါတို့သည်တတ္တန်တတ္တဝါတို့သည်တန်ကိလေသံဒီညင်ညူးကြကုန်၏ စိတ်ထဲမှာလောဘစိတ်တွေဖြစ်လာပြီဒေါသစိတ်တွေဖြစ်လာပြီမောဟစိတ်တွေမာနစိတ်တွေဖြစ်လာပြီစိတ်ဟာစင်ကြယ်လားမစင်ကြယ်ဘူးလားစိတ်ကညှဉ်းနှွမ်းကုန်ပြီဒါစိတ်ကဖြစ်လာတယ်စိတ်ထဲမှာလောဘစိတ်ဖြစ်လာရင်စိတ်တွေညှဉ်းနှွမ်းသွားဒေါသစိတ်မောဟစိတ်မာနစိတ်တွေဖြစ်ရင်စိတ်တွေညှဉ်းနှွမ်းသွားအဲဒီလိုစိတ်တွေညှဉ်းနှွမ်းသွားတာကိုဒီညှဉ်းနှွမ်းသွားတဲ့စိတ်ကိုစင်ကြယ်အောင်လည်းပဲဒီစိတ်နဲ့ပဲပြန်ပြီးတော့စင်ကြယ်အောင်လုပ်ပါ ဗာလဲစီတရားလို့ရပါလေအင်းစိတ်တဝရဏံဝိတုဇန္တိစိတ်တဝရဏံစိတ်ဖြူစူခြင်းဖြူစင်ခြင်းကြောင့်တတ္တနာတ္တဝါတို့သည်ဝိတုဇန္တိဖြူစင်ကြကုန်၏စင်ကြယ်ကြကုန်၏တတ္တဝါတွေမှာစိတ်ရဲ့မိမိရဲ့စိတ်ဟာဖြူစင်နေတယ်စင်ကြယ်နေတယ်ဖြူစင်နေတယ်ဆိုရင်စိတ်တရားလေးပဲကိလေသာတွေမဝင်တော့တဲ့အတွက်ကြောင့်မို့စင်ကြယ်နေ စိတ်ထဲမှာဒီလောဘဒေါသမောဟတွေကင်းနေပြီဆိုရင်ကင်းတော့စိတ်ဟာညင်တော့မလားစင်ကြယ်မလားအဲ့ဒီစင်ကြယ်ဖို့အတွက်တဲ့ကိစ္စစိတ်တဝေါရဏအိမိနာတတိဌာနမိဂိနာဟောတိဒီတတိပဋ္ဌာန်ကျင့်စဉ်ဖြင့်ဒီစိတ်ငြိမ်ကြီးစင်ကြယ်နိုင်လေဘာကျင့်စဉ်နဲ့စင်ကြယ်နိုင်တာလဲတတိပဋ္ဌာန်ကျင့်စဉ်နဲ့စိတ်ငြိမ်ကြီးစင်ကြယ်နိုင်လေဒါကြောင့်ဘုန်းကြီးယောဂီများသူဘုန်းကြီးပြောတယ် ဘုန်းကြီးသင်ပြပေးတဲ့ကာယ ानु ပဒနာတတိပ္ပံပဲဖြစ်စေဝေဒနာ ानु ပဒနာတတိပ္ပံပဲဖြစ်စေစိတ်ဓာတ် ानु ပဒနာတတိပ္ပံပဲဖြစ်စေဓမ္မ ानु ပဒနာတတိပ္ပံပဲဖြစ်စေအဲ့ဒီတတိပ္ပံတရားမိမိတို့ရိုးရိုးတည်တည်နဲ့ရှုမှတ်တဲ့အာယုပေါ်မှာစိတ်လေးကတည်နေအောင်ကြိုးစားကြည့်ထိုင်ပြီးတော့ရှုမှတ်တဲ့အခါမှာပင်လယ်ကမ္မထမ်းဖြစ်တဲ့ဖောင်းအာယုပေအာယုလေးကိုရှုတယ် နာသီးသားကလေလေးဝင်လာတဲ့ကဝမ်းမက်ကလေးတင်းလာရင်ဖောင်းတယ်လို့ယူလိုက်တယ်။နာသီးသားကလေလေးပြန်ထွက်သွားလို့ဝမ်းမက်ကလေးရော့ကျသွားရင်ပင်တယ်လို့ယူလိုက်တယ်။အဲ့ဒီဖောင်းမှုပင်မှုအာယုန်လေးပေါ်မှာရှုစိတ်ကလေးကဖောင်းတယ်လာရင်ရှုစိတ်ကလေးကဖောင်းတဲ့အာယုန်လေးပေါ်မှာစိုက်ကြပါ။ပင်သွားရင်ပင်ရဲ့အာယုန်လေးပေါ်မှာရှုစိတ်ကလေးစိုက်ကြသွား။အဲ့ဒီပေါ်မှာရှုစိတ်ကလေးက10မိနစ်လောက်စိုက်ကြနေရင်10မိနစ်တည်နေရင်10မိနစ်စိတ်တွေညင်သွားမလားစင်ကြယ်မလား နှစ်မိနစ်လောက်ဒီစိတ်လေးရှုမှတ်တဲ့အာယုံပေါ်မှာတည်ငြိမ်အောင်ရှုမှတ်နိုင်ရင်နှစ်မိနစ်မစင်ကြဘူးလားစင်ကြပါဘူး9မိနစ်ရှုမှတ်မယ်10မိနစ်ရှုမှတ်မယ်9မိနစ်30ရှုမှတ်မယ်တနာရီရှုမှတ်မယ်အဲ့ဒီမှာတနာရီလုံးလုံးကိုယ်စိတ်လေးကကိုရှုမှတ်တဲ့အာယုံပေါ်မှာပဲမြဲတည်နေတယ်အဲ့ဒီလိုဖောင်းတဲ့အာယုံလေးပေါ်မှာပဲဖောင်းတယ်ဆိုရင်ဖောင်းတာလေးတင်းကန်လာတဲ့သဘောဘိန်းလေးဆိုရင်ဘိန်းမူလေးရော့ကျသွားတဲ့သဘော အဲ့ဒီပုံမှန်ပဲရှုစိတ်လေးကမြဲနေတယ်တင်းလာတဲ့သဘောယော့သွားတဲ့သဘောတင်းလာတဲ့သဘောယော့သွားတဲ့သဘောဒါလေးပဲသိတယ်အဲ့လိုတင်းအဲ့လိုလေးသိနေတဲ့အချိန်လေးမှာလောဘကြီးဝင်နိုင်သေးရလားစိတ်ချမ်းဒေါသတွေရောဝင်နိုင်သေးရလားတွေ့ဝင်မှုဆိုတဲ့မောဟတွေရောဝင်နိုင်သေးရလားကံမေဆန္ဒပြပါဒစတဲ့နိဗ္ဗာန်တရားတွေရောဝင်နိုင်သေးရလားကာမဝိတ္တ၊ဉာဏ်ပါရဝိတ္တ၊ဝိဟိတဝိတ္တဆိုတဲ့အကုသလဝိတ္တတွေရောဝင်နိုင်သေးရလား ဒီလိုဆိုရင်ဒီရှုမှတ်နေစေစိတ်ကလေးဟာညံ့ွမ်းနေသလားစင်ကြဲနေသလားစင်ကြဲပါဘူးအဲ့ဒီစင်ကြဲနေတာဟိုနောက်နောက်ဘဝမှာစင်ကြဲမှာလားအခုအထုတ်နေစေလားခင်ဒီလိုဆိုရင်မြတ်စွာဘုရားကငါဘုရားဟောကြားထားတဲ့ဒီတိထံကျင့်စဉ်တိုင်းကျင့်ကြံပွားများအားထုတ်လို့ရှိရင်ဝိတ္တုတ္တိယမင်းတို့စိတ်ညစ်ကြေးတွေစင်ကြဲမယ်ကွာလို့ပြောခဲ့တယ်။အဲ့ဒီပြောတဲ့စကားနဲ့လိုက်နာပြီးကျင့်သုံးတဲ့ပုဂ္ဂိုလ် စင်ញင်ကြီးစင်ကြင်မှုတွေလက်တွေ့ရနိုင်သလားမရနိုင်ဘူးလားရနိုင်ပါဘူးလက်တွေ့အကျိုးဒါရန်နောက်တော့ဘဝမှာမှာဘုန်းကြီးကိုကြိုးရမှာမဟုတ်ကိုပြုလုပ်ထားတဲ့ကုသိုလ်ကံတွေကနောက်ဘဝမှာကြိုးရမယ်ဒါကတနည်းဒီဝိပဿနာဘာဝနာဉာဏ်ကြတော့ဟောလက်တွေ့အခုရှုမှတ်ရင်အခုပဲတဏှိတိကမျက်မှောက်တွေ့နေတဲ့တရားအကာလိကအချိန်မဆိုင်မှုတွေအေဟိပတ္တိကလာစမ်းမှာရှုကြည့်စမ်းမှာဆိုတဲ့ဖိတ်ခေါ်တတ်တဲ့တရား အဲ့ဒီလောက်ဒီအောင်မြတ်စွာဘုရားကအာမခံတတ်တာဖြစ်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရေကြောင့်ဖြစ်လာတဲ့အညစ်အကြေးလူပေလာရင်အဲ့ဒီအညစ်အကြေးကိုဘာနဲ့ဆေးရလဲ။ရေနဲ့ပဲဆေးရတာပဲ။အခုဘုန်းကြီးတို့ဒီမှာမိုးရွာမထားတဲ့ခါကလာကြတော့ဒီဟာဒီနိုင်ငံမှာတော့ဖြင့်အားလုံးကလမ်းတွေကလည်းပဲခါလဲပြောင်းစင်နေတာ။လေထုကလည်းပဲတန့်စင်နေတာ။ အကုန်လုံးဖုံးနေပါလေဆိုတာလည်းမတွေ့ရဘူးဘုန်းကြီးတို့မြန်မာနိုင်ငံမှာတော့အားလုံးကမြေလန်းနေများအဲ့လိုမြေလန်းနေဒီဒီပဂရိဆိုရင်ရွှွံ့မျိုးဆိုတာမရှိဘူးမိုးလေးရွာလိုက်ရင်ရွှွံ့ပွက်တွေမရှိဘူးလားရှိပါတယ်ခင်အဲ့ဒီရွှွံ့ပွက်တွေဟာရွှွံ့ပွက်တွေဖြစ်လာတာဘာကြောင့်ဖြစ်လာတာရေကြောင့်ဖြစ်လာတာအဲ့ဒီရေကြောင့်ဖြစ်လာတဲ့ရွှွံ့ငင်ကြီးကိုမိမိတို့ခြေတော်ပဲဖြစ်စီမိမိတို့ဝတ်စားပဲဖြစ်စီလူပင်လာလို့ရှိရင်ဘာနဲ့စင်ကြအောင်လုပ်မလဲ အေးရင်နဲ့ပဲစင်ကြယ်အောင်လုပ်ရအဲ့ဒီလိုပဲစိတ်မှလည်းပဲဒီတိုင်းပဲလောဘဒေါသစတဲ့ကိလေသာညစ်ကြေးတွေဝင်လာလို့ရှိရင်ဟောဒီတတိဥစည်းတဲ့စိတ်လေးနဲ့ပဲပြန်ပြီးတော့ရှုမှတ်ပြီးတော့စင်ကြယ်အောင်မလုပ်ရဘူးလားအခုဘုန်းကြီးတို့ယောဂီများအခုတရားရှုမှတ်နေရဆိုတာစိတ်စင်ကြယ်အောင်စိတ်ညစ်ကြေးတွေစင်ကြယ်အောင်လာပြီးတော့စိတ်ညစ်ကြေးတွေစင်ကြယ်နေတာ ဘာတွေစီကြောနေတာလဲ။အေးခုစိတ်ရဲ့အငြိကြီးတွေကိုလာပြီးစီကြောနေတာဘုန်းကြီးတို့ယောဂီများ။ဒါကြောင့်ရေချောင်းဖြစ်တဲ့အငြိကြီးကိုလူပင်ရေနဲ့စီကြောရသလိုစိတ်မှဖြစ်တဲ့ကိလေသာဆိုတဲ့အငြိအကြီးအကုသိုလ်ဆိုတဲ့အငြိကြီးတွေဝင်လာရင်လည်းဘာလဲစီကြောမယ်။စိတ်နဲ့ပဲစီကြောမယ်။ဟောဒီရှုစိတ်ကလေးနဲ့စီကြောမယ်။ ထိုင်ပြီးရှုမှတ်တဲ့ကံမှာလည်းရှုမှတ်တဲ့ပင်တိုင်းအာယုလေးပေါ်မှာစိုးစိုးမြဲမြဲစိတ်ကြီးတည်နေအောင်ကြိုးစားရှုမှတ်တကယ်လို့ယောဂီပုဂ္ဂိုလ်ဟာဈဉ္ဉံလျှောက်ပြီးတော့ရှုမှတ်မယ်ဆိုရင်လည်းဈဉ္ဉံနေရာလေးကိုတနေရာလေးသတ်မှတ်ပြီးတော့လျှောက်ကြည့်ပါအဲ့ဒီပုံမှာဒီချက်ဆွဆွမြဲမြဲလေးစိတ်ကြီးတည်အောင်လှမ်းလိုက်လှမ်းလိုက်ပုံမှာရှုစိတ်ကြီးရအောင်ကြိုးစားကြည့်ပါအဲ့ဒီလိုရှုစိတ်ကြီးလှမ်းတဲ့အာယုပုံမှာစိတ်ကြီးမြဲနေပြီဆိုရင် ဒီဈေးညာလျှောက်နေရင်တခြားစိတ်ကြားစိတ်တွေဝင်နိုင်သေးရလားမဝင်ပါဘူး။ဘာစိတ်မှဝင်နိုင်တော့ရှုမှတ်စိတ်လေးရေပဲစင်ကြယ်နေတယ်။အဲဒီလိုယောဂီပုဂ္ဂိုလ်ဟာဒီတိထံဖြစ်စဉ်တည်းကျင့်ကြံပွားများအားထုတ်ရင်ထိုင်ရှုမှတ်မှာမဟုတ်ဘူးဈေးညာလျှောက်ရှုမှတ်ရင်လည်းစိတ်ညစ်ခြင်းမစင်ကြယ်ဘူးလား။စင်ကြယ်ပါရက်ပြီးရှုမှတ်ရင်လည်းမစင်ကြယ်ဘူးလားလှုပ်ရှားမူရလေးတွေကိုတတိကပ်ပြီးရှုမှတ်လေရင်ရောစိတ်ရည်ကြည်တွေမစင်ကြယ်ဘူးလားကဲဒါကြောင့်ဘုန်းကြီးတို့ယောဂီများ ဒီတတိတံတရားကိုသာမြတ်စွာဘုရားဟောတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးတည်တည်ပြည့်ဝပွားမယ်အထုမယ်ဆိုရင်စိတ်ညစ်ကြေးတွေဘာဖြစ်နိုင်ပါလဲဒီစိတ်ညစ်ကြေးစင်ကြယ်ခြင်းတွေဆိုရင်ဘယ်လမ်းစဉ်ကိုလိုက်ရမှာလဲတတိတံလမ်းစဉ်ပဲတလမ်းပဲဧကယနာမေကလို့မြတ်စွာဘုရားဟောတာစိတ်ညစ်ကြေးစင်ကြယ်ခြင်းတဲ့ပုဂ္ဂိုလ်ဟာဒီတတိတံလမ်းတလမ်းတွေကပဲသွား ဒီတတိပ္ပံလမ်းကြောင်းအတိုင်းသာလမ်းညာပြီးကျင့်သုံးအားထုတ်ရင်မိမိတို့ရဲ့ဒီစိတ်အငြိအကြီးတွေမိမိတို့ကိုစိတ်ဆင်းရဲမှုတွေပေးနိုင်တဲ့စိတ်အငြိအကြီးတွေဘာဖြစ်နိုင်တာလဲစင်ကြယ်နိုင်တယ်ကဲဆိုလိုက်စိတ်ငြိအကြီးကိုစိတ်ငြိအကြီးကိုကင်းစေလို့ကင်းစေလို့ဘယ်လမ်းစဉ်ကိုလိုက်ရမလဲဘယ် ကကုဏတနာအထင်ကမာယညာယတာအဓိကမာယနိဗ္ဗာန်တာသစ္စိကရိယာယယရိတံသတ္တရောတတိပဌာနာဘေကဝေယတော်မြတ်ဥจิตတတို့ဇန္တာရောလေးပါးဂုံတော်ယရိတံယေဤမေတတိပဌာနာဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဌာဟုသောအကျင့်လံသည်တန်တိရှိကုန်၏ ဗျာဆွေးမြတ်တော်မှရမှုတတိဆွေးမြတ်မှုတတိပဋ္ဌာန်ဟူသောအကျဉ်လန်းသည်တတနာဘုရားပစ္စည်းကဗုဒ္ဓရိယသံဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒ္ဓိယစင်ကြီးခြင်းမှာကင်းဝေးစင်ကြင်ကြစေခြင်းကဧကယနောမေကောတကူဒီတော်လံတကြောင်ဒီတော်လံဖြစ်ပါပေတည်း